ဟံအဝေရောဟောမိအပြပိကျောဟောမိအနိဂောဟောမိသုခိအတ္တနာပရိဟရာမိမမမတာပိတုအာချရိယာကြာ ညာတိမိတ်တာကြာသဗ္ဗမจาริနောကြာအဝေရာဟွန်တုအပြာပိစ္ဆာဟွန်တုအနိကာဟွန်တုသုခိအတ္တနာ ra ghara ndụ imeatame aramee tabe ọgị nọ awaeraa ahụ ndụ abịa bji ahụ ndụ ana ịga ahụ ndụ tuki adana ရိဟရန္တုဣမသမိန်အာရာမေသဗ္ဗေဘိက္ခုသမနေရာချာဥပါသကဥပါစိကာယောချာအဝေရာဟွန်တု အပြာပัจจာဟွန်တုအနိကာဟွန်တုသုခိအတ္တနာပရိဟရန္တုအမကံจตุပတယတယကာအဝေရာဟွန်တု ဖပြပိစ္ဆာဟွန်တုအနိကာဟွန်တုသုခိအတ္တနာပရိဟရန္တုအမကံအရခဒေဝတာဣမသမိန်ဝိဟာရေဣမသမိန်အာဝါစေဣမသမိန်ဝိဟာရေ ဣမသမိန်အာရာမေအရခဒေဝတာအဝေရာဟွန်တုအဗျာပစ္စဟွန်တုအနိကာဟွန်တုသုခိအတ္တနာပရိဟရန္တုပရိဟရ သဗ္ဗေသတ္တာသဗ္ဗေပါဏာသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလာသဗ္ဗေအတ္တဘာဝပရိယာပါဏာသဗ္ဗာဣတိယောသဗ္ဗေပုရိသာသဗ္ဗေ သဗ္ဗေရိယာသဗ္ဗေနရိယာသဗ္ဗေဒေဝာသဗ္ဗေမနုဿာသဗ္ဗေဝိနိပါတိကာအဝေရာဟွန်တုအပြာပစ္စာဟွန်တုအနိကာဟွန်တုအနိကာ สุขีอัตานังปริหรันตุทุกขามุจจันตุยถาลัตตสัมปติโตမာဝိကချာတုကမစကာပုရတိမာယာဓိစာယ တ္ချိမာယာအထိစာယဥဒ္ဒရာယအထိစာယဒခိနာယအထိစာယပုရတိမာယာနုတိစာယပချိမာယာနုတိစာယဥဒ္ဒရာယနုတိစာယ ဒခိနာယအနုဒိသာယခိတိမာယအဓိသာယဥပရိမာယအဓိသာယသဗ္ဗေသတ္တာသဗ္ဗေဘာနာသဗ္ဗေသတ္တာသဗ္ဗေ သဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလာသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလာသဗ္ဗေအတ္တဘာဝပရိယာပါဏာသဗ္ဗေအတ္တဘာဝပရိယာပါဏာသဗ္ဗာဣတိယောသဗ္ဗေပုရိသာသဗ္ဗာဣတိယောသဗ္ဗေပုရိသာသဗ္ဗေရိယာသဗ္ဗေနာရိယာသဗ္ဗေရိယာသဗ္ဗေနာရိယာသဗ္ဗေဒေဝသဗ္ဗေမနုဿာသဗ္ဗ သဗ္ဗေဝိနိပါတိကာအဝေရာဟွန်တုအပြာပိစ္ဆာဟွန်တုအနိကာဟွန်တုသုခိအတ္တနာပရိဟရန္တုဒုက္ခမုတ်ကြံတုယထာလတ္တသမ္ပတိတော မဝေကချံတုကမစကံဥဋ္ဌံယာဝဘဝခာကြအထောယာဝဝီจิတောသမန္တာจกဝါလေစုရေသတ္တပထဝီကြရာရေသတ္တ အပြာပစ္ချာနိဝေရာချာမိဒုက္ခာချာနုပ္ပတဝါဥဒ္ဒံယဝဘဝကချာအဒောယဝဝီจิတောသမန္တာจักกวาเลสุသမ ယေသတ္တာဥဒကေခြရာယေသတ္တာဥဒကေခြရာအဗျာပစ္စာနိဝေရာချာမိဒုက္ခာချာနုပ္ပတဝါဥဒ္ဒံယဝဘဝခာချာအတောယဝဝိจิတောသမန္တာจักဝါလေစုသမ ယေသတ္တာအာကာစေချရာယေသတ္တာအာကာစေချရာအဗျာပစ္စာနိဝေရာချာအဗျာပစ္စာနိဝေရာချာနိဒုက္ခာချာနုပ္ပတဝါနိဒုက္ခာချာနုပ္ပတဝါဣမာယဣမာယဓမ္မာနုဓမ္မာပฏิပတ္တိယဓမ္မာပฏิပတ္တိယဗုဒ္ဓံပူဇေမိဗုဒ္ဓံ ဣမာယဓမ္မာနုဓမ္မပฏิပတ္တိယဓမ္မံပုဇေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယသံဃံပုဇေမိဣမာယ ဓမ္မာနုဓမ္မပฏิပတ္တိယမာတာပိတရောပူဇေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယအာချရိယေပူဇေမိအတ္ထာဣမာယ ပฏิပတ္တိယသရာမရဏမပရိမုချိတ်စာမိဣဓမ္မေပုံညာအသဝခယဝဟံဟောတုဣဓမ္မေစီလံမဂ္ဂဖလညာနသ ปัจจโยဟောတုဣမနောပုညဘာခံသဗ္ဗသတ္တနာတေမာသဗ္ဗေသတ္တာသုခိတာဟွန်တု ဗျာပိခောဟောမိအနိဂောဟောမိသုခိအတ္တနာပရိဟရာမိမမမာတာပိတုအာချရိယာချာညာတိမိတ်တာချာ သဗ္ဗမာချာရိနောချာသဗ္ဗမာချာရိနောချာအဝေရာဟွန်တုအဝေရာဟွန်တုအပြာပိစ္ဆာဟွန်တုအပြာပိစ္ဆာဟွန်တုအနိကာဟွန်တုအနိကာဟွန်တုสุขีอัตตานาสุขีอัตตานาปริหรันตุ ime asomihi arame sabe o gi nọ awareahụ ndụ abịa beji ahụ ndụ a na iga ahụ ndụ suki adana ပရိဟရန္တုပရိဟရန္တုဣမသမိန်အာရာမေဣမသမိန်အာရာမေသဗ္ဗေဘိက္ခုသဗ္ဗေဘိက္ခုသာမဏေရာချာသာမဏေရာချာဥပါစကဥပါစကဥပါစိကယောချာဥပါစိကယောချာအဝေရာဟွန်တုအ အပြာပစ္စာဟွန်တုအပြာပစ္စာဟွန်တုအနိကာဟွန်တုအနိကာဟွန်တုသုခိအတ္တနံသုခိအတ္တနံပရိဟရန္တုပရိဟရန္တုအမကံจตุပတ္တယဓာယကအဝေရာဟွန်တုအဝေရာ အပြာပိစ္ဆာဟွန်တုအနိကာဟွန်တုသုခိအတ္တနာပရိဟရန္တုအမကံအရခဒေဝတာဣမသမေဝိဟာရေဣမသမေဝိ ဣမသမိန်အာဝါစေဣမသမိန်အာရာမေအာရခဒေဝတာအဝေရာဟွန်တုအဗျာပိစ္ဆာဟွန်တုအနိကာဟွန်တုအနိကာဟွန်တု สุขีอัตานังปริหรันตุสัพเพสัตตาสัพเพปานาสัพเพบูตาสัพเพปุกลาสัพเพอัตบาวาปริยาปานา သဗ္ဗဣတိယောသဗ္ဗေပုရိသာသဗ္ဗဣတိယောသဗ္ဗေပုရိသာသဗ္ဗေရိယာသဗ္ဗေနာရိယာသဗ္ဗေရိယာသဗ္ဗေနာရိယာသဗ္ဗေဒေဝသဗ္ဗေမနုဿာသဗ္ဗေဒေဝသဗ္ဗေမနုဿာသဗ္ဗေဝိနိပါတိကသဗ္ဗေဝိနိပါတိကအဝေရာဟွန်တုအဝေရာ အပြာပစ္စာဟွန်တုအနိကာဟွန်တုသုခိအတ္တနာပရိဟရန္တုဒုက္ခမုတ်ကြံတုယထာလတ္တသမ္ပတိတောမဝိကချံတုကမ္မစကာ ုရတိမာယာဓိစာယပုရတိမာယာဓိစာယပัจฉิမာယာဓိစာယပัจฉิမာယာဓိစာယဩဒရာယာဓိစာယဩဒရာယာဓိစာယဒခိနာယာဓိစာယဒခိနာယာဓိစာယပုရတိမာယာနုဓိစာယပုရတိမာယာနုဓိစာယပัจฉิမာယာနုဓိစာယ ဥဒ္ဒရာယအနုဒိသာယဒခိနာယအနုဒိသာယထိတိမာယအဓိသာယဥပရိမာယအဓိသာယသဗ္ဗေသတ္တာသဗ္ဗေဘာနာသဗ္ဗေဘူတာသဗ္ဗေပုဂ္ဂလာသဗ္ဗေ သဗ္ဗေအတ္တဘာဝပရိယပါဏာသဗ္ဗေအတ္တဘာဝပရိယပါဏာသဗ္ဗာဣဋ္ဌိယောသဗ္ဗေပုရိသာသဗ္ဗာဣဋ္ဌိယောသဗ္ဗေပုရိသာသဗ္ဗေရိယာသဗ္ဗေနာရိယာသဗ္ဗေရိယာသဗ္ဗေနာရိယာသဗ္ဗေဒေဝသဗ္ဗေမနုဿာသဗ္ဗေဒေဝသဗ္ဗေမနုဿာသဗ္ဗေဝိနိပါတိကာသဗ္ဗ အဝေရာဟွန်တုအဗျာပစ္စာဟွန်တုအနိကာဟွန်တုสุขีอัตานังปริหารันตุทุกขามุจจันตุยถาลัตตสัมปติโต မာဝိကချန္တုကမ္မစကာမာဝိကချန္တုကမ္မစကာဥဒ္ဒံယဝဘဝကကြာအထောယာဝဝိจิတောသမန္တာจกဝါလေစုသမန္တာจกဝါလေစုရေသတ္တပထဝီจရာသမန္တာ အပြာပိစ္ဆာနိဝေရာကြနိဒုက္ခကြနုပ္ပတဝါဥဒ္ဒံယဝဘဝကကြအထောယဝဝိจิတောသမန္တာจกဝါလေစုသမန္တာจกဝါလေစုေသတ္တဥဒကေจရာ အပြာပိချာနိဝေရာချာနိဒုက္ခချာနုပတဝါဥဒ္ဒယဝဘဝခာချာအဒောယဝဝိจิတောသမန္တာจักဝါလေစု ယေသတ္တာဥဒကယေသတ္တာအာကာစေကြရာယေသတ္တာအာကာစေကြရာအဗျာပစ္စာနိဝေရာကြအဗျာပစ္စာနိဝေရာကြနိဒုက္ခာဇာနုပတဝါဣမာယဣမာယဓမ္မာနုဓမ္မာနုဓမ္မပฏิပတ္တိယဓမ္မ ဗုဒ္ဓံပုဇေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယဓမ္မံပုဇေမိဣမာယဓမ္မာနုဓမ္မပฏิပတ္တိယ သံဃံပူဇေမိသံဃံပူဇေမိဣမာယဣမာယဓမ္မာနုဓမ္မာနုဓမ္မပฏิပတ္တိယဓမ္မပฏิပတ္တိယမတာပိတရောမတာပိတရောပူဇေမိပူဇေမိဣမာယဣမာယဓမ္မာနုဓမ္မာနုဓမ္မပฏิပတ္တိယဓမ္မပฏิ ချရိယေကုရှိမိအတ္တဣမာယပฏิပတ္တိယရှရမရဏမပရိမုတ်ကျိသာမိဣဒံမေပုညံအသဝခယဝဟဟောတု ဣဒံမေစီလံမဂ္ဂဖလညာနသပัจจယောဟောတုဣမနောပုညဘာခံသဗ္ဗသတ္တနာဒေမာသဗ္ဗေသတ္တာသုခိတာ hondu sadhu sadhu sadhu